ကဲအလုံးတရားနာကြရအောင်နော်ဒီကနေ့သာသနာတော်နှစ်2566ခုကောဇာနှစ်1384ခုဝါဆိုလာပြီးတော့ရှေ့ရက်ဥပုံတည်နေ့တန်တခင်းခါကာလမှာဥပုသ်တည်များဆောက်တည်ကျင့်သုံးကြတဲ့ဥပုသ်တည်ဓမ္မပေါင်းသူတော်ကောင်းတို့နာယူကြည်ညိုနိုင်ကြဖို့ ဘုရားတို့ဥပုတ်တရားအနေဖြင့်နာယဝတ်ကြော်ကြော်လောက်ဟောပါနော်ဘုန်းတို့ဒီနေ့ပြင်ဦးလွယ်မြို့ပြင်စာရွှေချောင်းသစ္စာရွှေကြီးကျောင်းလိုက်တွင်မှာဆွမ်းမြဆက်ကတူရညာနဲ့တခါကြီးဦးကျင်ဆွေတို့ဒကမာကြီးတို့စန်းကြီးတို့မိသားစုအတွက်လည်းပဲအနုမောဒနာတရားစကားဥပုတ်တရားဟောရင်းနဲ့ ဟောလိုက်တယ်လို့အဲ့ဒါလိုလေးလဲမှတ်ယူစီခြင်းဖြစ်ပေါ့နော်အဲ့တော့ဘုံဘုံဒီနေ့ဒီအချိန်တို့လေးအတွင်းမှာဥပုသ်တွေအတွက်တိတိမိမိဖြစ်မဲ့ဒေသနာလေးတစ်ပုဒ်လို့ဘုံဘုံစီတဲမှာခံစားရတယ်ဒေသနာလေးတစ်ပုဒ်ကိုဟောမယ်လို့စီစဉ်ထားတယ်အဲ့ဒီတုတ်တာကဟုတ်တကနိကေဣတိယပါဠိတော်မှာ မှတ်တမ်းတင်ထားတယ်သုတ်တံနှစ်ပုတ်တွဲလေးဘုန်းဘုန်းဒီနေ့ပြောမယ်လို့စဉ်းစားထားတယ်ဒုက္ခဝိဟာရသုတ်ဒုက္ခဝိဟာရသုတ်တဲ့သုတ်တံနာမည်လေးကိုပါစိတ်ဝင်စားစရာကောင်းဒုက္ခဝိဟာရစင်စင်ရဲရဲနေရတဲ့သဘောဒုက္ခဝိဟာရချမ်းချမ်းသာသာနေရတဲ့သဘောအဲ့ဒါဘဝမှာ လိုနေထိုင်ခြင်းမျိုးဟာဆင်းရဲတဲ့နေထိုင်ခြင်းမျိုးဖြစ်မလဲဘယ်လိုနေထိုင်ခြင်းမျိုးဟာချမ်းသာတဲ့နေထိုင်ခြင်းမျိုးဖြစ်မလဲဆိုတာလေးကိုဒီတုတ်တန်ကရှုထောင့်တစ်မျိုးကနေကြည့်ပြီးတော့မြတ်စွာဘုရားဟောတာလူတိုင်းလူတိုင်းစင်စင်ရဲရဲနေပြီးတော့အချိန်ကုန်လို့ကြမယ်မဟုတ်ပါဘူးเนาะဘဝမှာချမ်းချမ်းသာသာလေးပဲနေလို့ကြမယ်လို့ဒါလူတိုင်းရဲ့စိတ်မှာ အဲ့ဒီရည်ရွယ်ချက်အဲ့ဒီတောင့်တချက်ရှိကြမှာပါဟုတ်လားအဲ့တဘဝမှာချမ်းချမ်းသာသာ နေလိုတယ်ဆိုလို့ရှိရင်ဘလို့နေထိုင်ခြင်းမျိုးဟာချမ်းသာတဲ့နေထိုင်ခြင်းမျိုးဖြစ်မလဲတနည်းအားဖြင့်ဘဝမှာချမ်းချမ်းသာသာလေးအချိန်ကုန်သွားတဲ့အနေအထားမျိုးဖြစ်မလဲဆိုတာဒီတုတ်တန်လေးနှစ်ပုဒ်ကိုအခြေခံပြီးတော့ဘုံတို့လေးလေးနက်နက်စဉ်းစားရင်းနဲ့နှာယူကြည်ညိုကြည့်ကြနော် ဒုက္ခဝိဟာရတုတ်တဲ့အဲ့ဒါကိုအရင်ဦးစားပေးပြီးတော့ပြောမယ်ဒုက္ခဝိဟာရတုတ်ကိုပြောလိုက်ရင်ဒုက္ခဝိဟာရတုတ်ကိုလည်းပဲအလိုလျောင်နေပါနားလည်သွားလိမ့်မယ်ပေါ့တွေ့ဟိဘိကဝေဓမ္မေဟိတမ္မနာကတောဘိက္ခုဒိဋ္ဌိဝဓမ္မေဒုက္ခဝိဟရတိတဝိကတာတဥပယတာတပရိလာဟကာယတပေတာပရမရဏဒုက္ကတိပါတိကင်္ခာဘိကဝေယဟန်တို့ ဒွေဟိဓမ္မေဟိနှမျိုးသောတရားတို့ဖြင့်သမ္မာနာဂတောပြည့်စုံသောဘိက္ခုယဟန်သည်ဒိဋ္ဌေဝဓမ္မေအခုလောလောဆယ်ပြစ္ဆခဘဝ၌ကိုပဲအခုလောလောဆယ်ကိုပဲဒုက္ခံဝိရတိစင်စင်ရဲရဲနေရလိမ့်မယ်ဒါရင်မကဘူးတဝိကာတံဆင်းရဲခြင်းနဲ့တကွာတဥပါယတံပင်ပန်းခြင်းနဲ့တကွာတပရိလာဟပူလောင်ခြင်းနဲ့တကွာဒုက္ခစင်စင်ရဲရဲဝိရတိနေရလိမ့်မယ် နော်ဆင်းရဲတယ်ဆိုတာကိုတောင်းမြတ်စွာဘုရားကအသေးစိတ်ကလေးပြောတယ်နော်တဝိကတံဆင်းရဲခြင်းနဲ့တကွတဥပယတံပင်ပန်းခြင်းနဲ့တကွတပရိလာပူလောင်ခြင်းနဲ့တကွစိတ်တွေဆင်းရဲပြီးစိတ်တွေပင်ပန်းပြီးစိတ်တွေပူလောင်ပြီးတော့ဘဝမှာစင်စင်ရဲရဲနေရလိမ့်မယ်ဒါတွေမကဘူးကာယတ္တပေတာပရမရဏဒုက္ကတိပါတိကင်္ခာခန္ဓာကိုယ်ပျက်စီးလို့ သေခြင်းကြလို့သေသည်ဤအခြားမဲ့မှာမကောင်းတဲ့ဘဝကိုရောက်နိုင်မယ်လို့လည်းပဲမျှော်လင့်ရမယ်တဲ့အခုပြောမဲ့တရားနှမျိုးနဲ့နေကြမယ်ဆိုလို့ရှိရင်လောလောဆယ်ဘဝမှာကိုပဲဆင်းရဲခြင်းနဲ့တကွပင်ပန်းခြင်းနဲ့တကွပူလောင်ခြင်းနဲ့တကွတကယ်ကိုစနေရဲနေရနိုင်မယ်ခန္ဓာကိုယ်ပျက်စီးလို့တေးရပြီဆိုရင်လည်းရုပ်ညက်တဲ့ဘဝတွေကိုရောက်ရနိုင်မယ် အဲ့ဒါလိုမျိုးဖြစ်ပေါ်စေတတ်တဲ့အစွမ်းစိုးရှိတဲ့တရားနှမျိုးကဘလို့တရားလို့ကတမေဟိတွေဟိတို့တရားနှမျိုးကဘယ်သည်တို့လေးဟုမူဣန္ဒြိယေတုအကုဋ္ဌဒွါရတာယသဘောဇနိအမတ်တင်ညုတာယသဣန္ဒြိယေတုမျက်စိနာနာလျာကိုစိတ်ဟုဆိုအပ်ကုန်သောဣန္ဒြိ၆ပါးတို့၌အကုဋ္ဌဒွါရတာယသမပိတ်ဆွတ်အပ်သောတကားရှိသည် ဦးတို့မျက်စိနာနာလျာကိုစိတ်ကိုဒွါရ6ပါးလို့ပြောတာမရှိဘူးလားဒွါရဆိုတဲ့ပါဠိစကားလေးကသမားလိုဘလို့သိပြန်ရတကားပေါက်နော်ခန္ဓာဆိုတဲ့အိမ်ကြီးမှာတကားပေါက်6ပေါက်ဖောက်ပြီးတော့တိဆောက်တာဘုန်းတို့ရဲ့ခန္ဓာအိမ်ကြီးမှာတကားပေါက်6ပေါက်ရှိတယ်မျက်စိဒီတကားပေါက်နားဒီတကားပေါက်နာလျာကိုစိတ်တကားပေါက်ဘယ်နှပေါက်တော့6ပေါက်အဲ့ဒီတကားပေါက်6ပေါက်ကို မြင်ခြင်းကြောင့်သို့မဟုတ်ကြားခြင်းကြောင့်နှမ်းရှူခြင်းကြောင့်စားတောက်ခြင်းကြောင့်တွေ့တိခြင်းကြောင့်တွေးကြံခြင်းကြောင့်အကုသိုလ်မဖြစ်မိမိတို့မကြိုးစားနိုင်ဘူးမြင်လိုက်တဲ့အတွက်ကြောင့်စိတ်နှလုံးမှာအကုသိုလ်တွေဖြစ်သွားတယ်လူချင်းမမုန်းမှုတွေလွှမ်းသွားတယ်မကျေနပ်မှုတွေလွှမ်းသွားတယ်ဆိုရင်ဒါကိုယ့်ရဲ့တကားပေါက်ကိုလုံခြုံအောင်မဆောင်ထိန်နိုင်ဘူးဆိုတဲ့အတိတ်ပဲပေါ့နော်အဲ့တော့ကိုယ့်ရဲ့တကားပေါက်ကိုလုံခြုံအောင်ထိန်တယ်ဆိုတာမြင်လို့ပဲဖြစ်ဖြစ်ကြားလို့ပဲဖြစ်ဖြစ်နှမ်းရှူလို့စားတောက်လို့တွေ့တိလို့တွေ့ကြံလို့ နော်ဘလို့အာယုန်နဲ့ဘလို့ဓာရနဲ့ပဲတွေ့တွေ့ဘုန်းတို့ရဲ့စိတ်ထဲမှာအကုသိုလ်တရားမဖြစ်အောင်ကြိုးပမ်းအားထုတ်တာအိန္ဒြေကိုကောင်းစွာစောင့်စည်းတယ်စောင့်ရှောက်တယ်တကားဘောက်ကိုကောင်းကောင်းပိတ်ဆို့ထားတယ်အာယုန်တွေနဲ့အတူအကုသိုလ်တရားတွေမှာဝင်မလာအောင်ကြိုးပမ်းတာကိုတကားဘောက်ကိုလုံခြုံအောင်စောင့်ရှောက်တယ်လို့ပြောတာဟုတ်လားအဲ့ဒါအခုဒီပုဂ္ဂိုလ်ဟာအိန္ဒြေဆိုတဲ့တကားဘောက်တင် ကောင်းကောင်းမဆောင်ရှောက်ဘူးလုံခြုံအောင်မဆောင်ရှောက်ဘူးတဲ့ဒါရင်လားဆိုတော့မကဘူးတဲ့ဘောဇဏီအမတ်တင်ညုတာယဆနော်စားပွဲတောက်ပွဲဘောဇင်အာရရဲ့ပုံမှာအတိုင်းအရှိကိုလည်းမသိဘူးတဲ့နော်ဘလို့အလှခံရမယ်ဆိုတာမသိငါပဲစားစားနဲ့တင့်တော်တယ်ဆိုတာမသိတင့်တော်တဲ့အစားအစာကိုလည်းဘယ်အတိုင်းဓာတိစားရမယ်ဆိုတာကိုမသိ ကိုယ်ပိုက်ထဲတဲတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ကိုဘာမှလိမ္မာကြွကျင်မှုမရှိဘဲနဲ့တကယ်ကိုမိုက်တိမိုက်ကန်စားတော့နေတာဟုတ်လားစဉ်းစားဆင်ခြင်မှုဉာဏ်ပညာလည်းကင်းနေတဲ့သုံးဆောင်ပြီးရတဲ့အခါမှာတကယ်တမ်းကအစာအာဟာရကိုစားတယ်ဆိုတာတဲ့တဲ့ပြောရရင်မသေးဖို့စားရတာပဲဒါပေမဲ့ဘုံဘုံတို့ကအဲ့ဒီမသေးဖို့စားတယ်ဆိုတဲ့မူရင်းရည်ရွယ်ချက်ကစားတဲ့အခါမှာပြောင်းပြောင်းထဲတယ်နော်ဘလို့စိတ်နဲ့စားရတာများတယ် ကောင်းခြင်းနဲ့စိတ်နဲ့စားတာနော်အစာအာဟာရကိုရတာအရတာခံတဲ့အနေနဲ့အရတာခံတဲ့အလုပ်တစ်ခုအနေနဲ့လုပ်နေကြတာအမှန်ကအစားစားတယ်ဆိုတာအရတာခံတဲ့အလုပ်တစ်ခုမဟုတ်ဘူးသေရေးရှင်ရေးနော်မစားရင်သေမှာမို့လို့တကယ်ကိုအရေးတကြီးအစာအာဟာရကိုဘုံဘုံတို့အားကိုးကြရတာဟုတ်လားအဲ့ဒီစားပြီဆိုလို့ခန္ဓာကိုယ်တောင့်တင်းခိုင်းမလို့ကြမ်းမလို့ဘဝမှာနေရပြီဆိုတော့ ဘာတွေဆက်လုပ်ကြမှာလို့ရည်ရွယ်ချက်ရှိရမယ်နော်။ဒါမြတ်စွာဘုရားကချမှတ်ပေးထားတာမရှိဘူးလားစဉ်းစားဆင်ခြင်မှုနိလန်းနေ။ဤတိဇာဘွယ်အမဲမဲကိုမြူးရယ်မှန်ကြွအပ္ပရေစင်ပြဖြိုးခြင်းကမတုံးပါဘူးတဲ့ဘလောက်ကောင်းတော့ဒီအစာရကိုအာဘိုပါဖို့အရေးစင်းနေကြည်လင်ဖို့သူများကြည်ကောင်းဖို့စားတာမဟုတ်ဘူးဤတိဇဘွယ်အမဲမဲကိုမြူးရယ်မှန်ကြွလှပရေစင်ပြဖြိုးခြင်းက ပြီးပြီးဖြူဖြူတောင်းတောင်းတင်းတင်းကြီးဖြစ်အောင်ကြည်ကောင်းအောင်စားတာမဟုတ်ဘူးဤတိစားပွဲအမဲမဲကိုမျိုးရယ်မှန်ကြွလှပရေစင်ပြည့်ဖြိုးခြင်းကမျိုးရယ်မှန်ကြွဘဝမှာပျော်ပျော်ရေးရွှင်ရွှင်ကြီးနဲ့ရေမောပြီးတော့တခါတည်းနော်နေဖို့ထိုင်ဖို့အတွက်ဘဝရဲ့ယတ္တကိုခံစားဖို့အတွက်ဒီအစာအစာကိုစားတာမဟုတ်ဘူးမျိုးရယ်မှန်ကြွလှပရေစင်ပြည့်ဖြိုးခြင်းကမသုံးပါဘူး ဒါကပယ်ရှားလိုက်တာပေါ့နော်ဒီလိုစိတ်ထားမျိုးနဲ့မစဘူးလေးပြာဓာတ်ဆောင်ဤကိုကောင်းသည်ရှီအောင်တီလည်းရဲ့အသက်မြတ်ဓာမမောပညာဘုရားသာသနာကျင့်နေပြဘူးကျင့်ပါနိုင်စေဝေဒနာဟောင်းတဲ့မဖြစ်စေရရာပိုက်မြတ်လေခသိမ့်ပြတို့မဖြစ်လေအောင်ချက်မြအောင်ဟုသုံးဆောင်ပြီးဝဲပါမည်တကြီးလေးပါနဲ့တိဆောက်ထားတဲ့ဒီခန္ဓာကိုယ်ကြီးချမ်းသာတာတည်တတ်ပြီးတော့ရသော်ဘုရားနောက်ဆုံးမှတော့မူခဲ့တယ် နော်အကျင့်မြတ်တွေကျင့်သုံးနိုင်ဖို့အတွက်နော်ဒီအစာအစာကိုစားပါလေဆိုရင်စိတ်ကူးမျိုးရှိရဟုတ်လားအဲ့ဒီလိုမျိုးဘုန်းဘုန်းတို့မှာမုံမြတ်တဲ့ရည်ရွယ်ချက်မုံမြတ်တဲ့စဉ်းစားဆင်ခြင်မှုကင်းပြီးတော့ဒီအစာအာဟာရကိုယ်နဲ့တင်မမသိမတင်မမသိတဲ့တယ်ဆိုရင်လည်းဇွတ်အတင်းစားဟုတ်လားဒါဆိုရင်ဘာခေါ်မလို့ဘောဇနီအမတ်တင်ညူတာရစအစာအာဟာရမှာအတိုင်းရှိမသိတဲ့လူကိုယ်ပမာဏကိုမသိတဲ့လူဘာကြောင့်စားရလဲဆိုတာမသိဘလို့စားရမယ်ဆိုတာမသိ မတည်ဘဲနဲ့စားတဲ့အခါကျတော့ဘာဖြစ်တော့သောတော်ကပြောခဲ့တယ်စိုးရတဲ့အကျိုးရလနှမျိုးကိုထွက်လာတော့မြတ်စွာဘုရားကတပ္ပယုဒဉာဏ်နဲ့အကုန်ကိုတိတိကျကျသိပြီးတော့ပြောထားတာဒီလောက်ကြီးတော့ဖြစ်မယ်မထင်ပါဘူးလို့ခပ်ပေါ့ပေါ့မတွက်နဲ့ဟုတ်လားအိမ်တွေကိုမဆောင်ထိန်ဘူးအစာအာဟာရမှာအတိုင်းရှိမတည်ဘူးဒီတရားနှမျိုးနဲ့သာပြည့်စုံမယ်ဆိုလို့ရှိရင်သောတော်ပိုင်းကပြောခဲ့တာမှတ်မိရနော်ဒွိဟိဘိက္ခဝေဓမ္မေဟိတမ္မာနာဂတောဘိက္ခု ဒီတရားနှမျိုးနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ဟာဒိဋ္ဌိဝဓမ္မေဒုက္ခဝိရတိမျက်မှောက်ဘဝမှာလည်းဆင်းရဲနေရမယ်။တာဝိကာတတာဥပါယတတပရိလာကာယတဗေဒပရမရဏဒုက္ခတိပါတိကင်္ခခန္ဓာကိုယ်ပျက်စီးလို့သေရပြီဆိုလို့ရှိရင်လည်းယုံညံ့တဲ့ဘဝတွေကိုရောက်ရလိမ့်မယ်တဲ့အကျိုးတရားဆိုးရတဲ့အကျိုးရလည်းဘယ်နှမျိုးတော့နှစ်မျိုးပြစ္ဆုတ်ပံမှာလည်းဆင်းရဲလိမ့်မယ်။တန်တရားမှာလည်းဆင်းရဲတဲ့ဘဝကိုရရှိလိမ့်မယ်။အဲ့ဒါကိုမြတ်စွာဘုရားဂါထာလေးနဲ့ ပိုးပြီးတော့တိတိမိမိထပ်ပြီးတော့ပြောတယ်စက္ခုသောတင်စဂာနေစဇင်ဝါကာယောတထာမနောဧတာနိယတ္တဒွာရဏိအကုတ္တာနိစဘိက္ခုနောနော်တကား6ပေါက်ခန္ဓာကိုယ်မှာတက်ဆင်ထားတာရှိတယ်အဲ့ဒီတကား6ပေါက်ကိုအကုတ္တာနိစဘိက္ခုနောကောင်းကောင်းလုံခြုံအောင်စောင့်စည်းဖို့လောဘဒေါသမောဟမဖြစ်အောင်မလုပ်နိုင်ဘူးဒါရင်လည်းမကဘောဇနမိအမတင်ညိဣန္ဒြိယေတုအတ္တဟုတော နော်အစာအာဟာရမှတိုင်းရှိလည်းမသိဘူးအိန္ဒိယကိုလည်းမဆောင်စည်းဘူးအဲ့လိုဆိုရင်သူဘလို့နေရမလို့တဲ့ကာယဒုက္ခစေတောဒုက္ခဒုက္ခတော့အဓိကစတိသဘောကျတယ်ဒီစကားလေးကာယဒုက္ခစေတောဒုက္ခဒုက္ခတော့အဓိကစတိကာယဒုက္ခခန္ဓာကိုယ်ကြီးလည်းဆင်းရဲတယ်စေတောဒုက္ခစိတ်လည်းဆင်းရဲတယ်အဲ့ဒီလိုမဆောင်စည်းတဲ့စာအာရလည်းအတိုင်းရှိမသိတဲ့ပုဂ္ဂိုလ်ဟာဒုက္ခအဓိကစတိဆင်းရဲနှမျိုးကိုပဲသူရလိမ့်မယ်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 ကြားခဲ့တာနဲ့ပတ်သက်ပြီးတော့ဆင်းရဲပူလောင်နေရတာတွေရှိဟုတ်လားဒါကိုအကျေကွက်ကိုစဉ်းစားမယ်အဲ့ဒါမြတ်စွာဘုရားဒီလောက်ထိနာမည်တက်ပြီးတော့ပြောတာကာယဒုက္ခစေတောဒုက္ခဒုက္ခတော့အတိကစတိကိုယ်လည်းဆင်းရဲလိမ့်မယ်စိတ်လည်းဆင်းရဲလိမ့်မယ်အဲ့ဒီပုဂ္ဂိုလ်ဆင်းရဲပဲရမှာဒီနှမျိုးနဲ့ကြည့်စို့အဲ့ဒါထပ်ပြီးတော့ဘယ်လိုပြောတော့ဒံရှာမာနေနကာယေနဒံရှာမာနေနစေတတဒီဝါဝါယတိဝါရတ္တိဒုက္ခဝေရတိတာတိတော်ဟာဒီကာထာလေးတွေကိုသဘောကျလို့ နော်တည်တည်ချာချာကြက်ပြီးတော့ထားတဲ့နော်ဒန်ရှာမာနေနာကာယေနာပူလောင်သောခန္ဓာကိုယ်ဖြင့်ဆင်းရဲတယ်ဆိုတာကိုတော့မဘလို့ပြောတော့ပူလောင်နေအောင်တောင်ဆင်းရဲနိုင်တယ်တဲ့နော်အစာအာဟာရမှာအတိုင်းရှိမသိခြင်းယစီနာနာတရားကိုစိတ်ကိုစောင့်စည်းမှုမရှိခြင်းသည်နောက်ဆက်တွဲပူလောင်တဲ့ခန္ဓာကိုယ်ကြီးနဲ့နေရတဲ့အနေအထားတွေကိုရောက်သွားကာယဒန်ရှာမာနေနာကာယေနာဒန်ရှာမာနေနာစေတ္တတာစိတ်မှလည်းပါဖြစ်နေလောင်နေတယ် မီးလောင်တယ်လို့မျိုးကိုလောင်မှာနော်မမြင်ရသောမီးဟုတ်လားစိတ်မှာအရင်လောင်လိုက်မယ်စိတ်လောင်ပြီးရင်လောင်လုံးအကြည့်ရင်ဘယ်မှာလောင်လို့ခန္ဓာကိုယ်မှာလောင်မှာနော်ဟုတ်လားအဲ့ဒါဘယ်လိုပုံစံမျိုးဘယ်လောက်ဘယ်အတိုင်းဓာတ်တွေလောင်မလို့ဒီဝါဝါယတိဝါရတ္တိနေရောညာရောတဲ့အဲ့လိုတောင်ပြောတယ်နော် နေရောညာရောနော်ပူလောင်သောခန္ဓာကိုယ်ပူလောင်သောစိတ်ဖြင့်ဒုက္ခဝိရတိတာတိသောအဲ့ဒီပုဂ္ဂိုလ်ဟာအဲ့လိုစင်စင်ရဲနေရလိမ့်မယ်လို့အဲ့ဒါမြတ်စွာဘုရားဟော ဟုတ်လားဒါပါတော့ဒုက္ခဝိဟာရတုတ်တံတဲ့အဘဝမှာအိန္ဒြေကိုမဆောင်စည်းဘူးအစာအာဟာရမှာအတိုင်းရှိမသိဘူးဆိုရင်ပြစ္ဆုတ်ပံမှာလည်းဆင်းရဲမယ်တာလျာမှာလည်းဆင်းရဲတဲ့ဘဝကိုရမယ်။ကိုယ်လည်းဆင်းရဲမယ်စိတ်လည်းဆင်းရဲမယ်။ကိုယ်ပူလောင်ခြင်းစိတ်ပူလောင်ခြင်းနဲ့တကွပင်ပင်ပန်းပန်းဘဝမှာနေထိုင်ရလိမ့်မယ်လို့အဲ့လိုမျိုးဆိုပြဟော။ဟုတ်လား။ဒါကြောင့်ဘုန်းဘုန်းတို့ဒုက္ခဝိရဒတုတ်တံအိုးနာယူပြီးတော့ငါဘလို့နေနည်းဖြင့်နေနေတယ်လဲဆိုတာလေးကိုလည်းပဲစီစဉ်နိုင်ရမယ်ပေါ့နော်။ ဒုက္ခဝိဟာရသုတ်တံကြတော့သူ့နဲ့ဆန့်ကျင်ပတ်နော်ဒွိဘိကွေဓမ္မေသမဏဂတောဘိကုဒိဋ္ဌိဝဓမ္မေဒုက္ခဝိရတိအဝိဂါတအနုပါယတအပရိလာကာယတဗေဒပရမရဏသုကတိပါတိကင်္ခယဟန်တို့အခုပြောတဲ့တရားနှမျိုးနဲ့အခုပြောမဲ့တရားနှမျိုးနဲ့ပြည့်စုံတဲ့ယဟန်သည်ဣတိဝဓမ္မေဒုက္ခဝိရတိလုံးလုံးစေပစ္စကဘဝမှာကိုပဲချမ်းချမ်းသာသာနေရလိမ့်မယ်အဝိဂါတအနုပါယတအပရိလာ ဆင်းရဲခြင်းမရှိဘဲနဲ့ပင်ပန်းခြင်းမရှိဘဲနဲ့ပူလောင်ခြင်းမရှိဘဲနဲ့ကိုချမ်းချမ်းသာသာနေရကာယတဗေဒပရမရဏသူဂတိပါတိကံကခန္ဓာကိုယ်ပျက်စီးခြင်းကြလို့တော့တာမယာစီမယာပြည့်ရပြီဆိုတဲ့အခါမျိုးမှာလည်းပဲဒီတရားနှမျိုးနဲ့သာပြည့်စုံခဲ့မယ်ဆိုရင်ကောင်းမြတ်တဲ့ဘုံဘဝကိုရောက်ရလိမ့်မယ်အဲ့ဒီတရားနှမျိုးကဘာလို့ဣန္ဒြိယေတုဂုတ်တဒွါရတာစဘောဇနေမတ္တင်ညုတာစမတ္တင်ညုတာယစ အိမ်တွေကိုစောင့်ကြည့်တယ်အစားအသောက်မှာအတိုင်းရှိသိစောစောကနဲ့ဆန့်ကျင်ပဲနော်စောစောကရှင်းပြတာကိုရှင်းပြစရာမလိုတော့ဟုတ်လားအဲ့ဒါကိုမြတ်စွာဘုရားကကာထာလေးနဲ့ဆက်ပြီးတော့ပြောတယ်သူ့ကိုလေစက္ခုသောတင်္ဆစက္ခုသောတင်္ဆကာတင်္ဆဇေဝကာယောတထာမနောဧတန်တိယတ္တဒွာရဏိသူဂုတ်တာနိစ္စဘိက္ခုနောယစီနန္ဒလေဟာကိုစိတ်ဆိုတဲ့တခါချက်ပေါ်နဲ့ဖွဲ့စည်းတည်ဆောက်တာတဲ့ဒီခန္ဓာအိမ်ရဲ့ဒီတကားကောင်းတွေကိုကောင်းကောင်းစောင့်စည်းမယ်။ဩဇနံပိ ဘောဇနံပိစမတင်အစာအစာမှလည်းအတိုင်းရှိသိမယ်အိန္ဒြိယေတုစသဝုတော်နော်အိန္ဒြေကိုလည်းအိန္ဒြိယေတုသူအိန္ဒြိယေတုစသဝုတော်အိန္ဒြေကိုလည်းကောင်းစွာဆောင်စည်းမယ်ဆိုရင်ကာယဒုက္ခံစေတောဒုက္ခံဒုက္ခံတော်အတိကစတိခန္ဓာကိုယ်လည်းချမ်းသာမယ်စိတ်လည်းချမ်းသာချမ်းသာသောကိုယ်စိတ်ဖြင့်အဲ့ဒီပုဂ္ဂိုလ်ဟာနေရလိမ့်မယ်အတ္တရှမာနိနကာယေနအတ္တရှမာနိနစေတတ္တဓိဝဝယတိဝရတ္တိဒုက္ခဝေရိတ္တာရိတော မပူလောင်သောကိုမပူလောင်သောစိတ်ဖြင့်ဘဝမှာနေရောညာရောဒုက္ခဝိရတိတာတွေတော့ချမ်းချမ်းသာသာသူနေရလိမ့်မယ်ဒါဒုက္ခဝိရဏတုတ်နော်ဒါကြောင့်မြတ်စွာဘုရားရဲ့ပပယုတ္တဉာဏ်ကိုယုံကြည်သောအဖြစ်၎င်းကိုယ်တိုင်ဒီတုတ်တန်ဒေသနာကိုနာယူပြီးတော့အော်ဒါဟုတ်တာပဲတဘာဝကြတာပဲဆိုတဲ့အတွေးဖြင့်လဲဘုဘုံတို့ဒီဒေသနာကိုနော်လေးလေးနက်နက်သဘောထားပြီးတော့စွမ်းအားရှိတဲ့မြတ်လိုက်နာကျင့်သုံးဖို့အရေးကြီးဘူးလားအရေးကြီးတယ်ဟုတ်လား အဲ့တော့ဒါကဘုံဘုံတို့ပြောဖို့စီစဉ်ထားတဲ့ဒုက္ခဝိဟာရတုတ်ဒုက္ခဝိဟာရတုတ်အဲ့တော့ဒီထဲမှာထပ်ပြီးတော့အသေးစိတ်ကလေးပြောရင်တာကအိန္ဒြေကိုစောင့်စည်းတယ်ဆိုတဲ့ကိစ္စလေးကနားလည်ဖို့အလွန်အရေးကြီးတယ်ဟုတ်လားသူတဘာတဲ့နဲ့ကိုလည်းပဲအလွန်ကြည်ပြည့်စုံတဲ့ကျင့်စဉ်တစ်ခုလို့လည်းဆိုနိုင်တယ်ဟုတ်လားနော်အစားအသောက်မှာတိုင်းရှိတိဖို့ဆိုတာလေးကပြောရတာလွယ်လွယ်နဲ့နားလည်ဖို့နော်နားလည်ဖို့မခက်ပေမဲ့လို့ ဒီအိမ်ဒီတွေကိုကောင်းကောင်းစောင့်ရှောက်ရမယ်တကားပေါက်ကိုလုံခြုံအောင်ထိမ့်သိမ်းရမယ်ဆိုတဲ့ကိစ္စကအများကြီးဘုံဘုံတို့ပြောစရာရှိတယ်ပေါ့နော်အဲ့ဒါကိုအသေးစိတ်ဘုံဘုံတို့စဉ်းစားမိဖို့ဆင်ခြင်မိဖို့တနည်းအားဖြင့်စဉ်းစားတတ်ဖို့ဆင်ခြင်တတ်ဖို့နိမလန့်မှာပေါ့နော်အဲ့ဒါလေးကိုပိုင်းပိုင်းနိုင်နိုင်သဘောပေါက်ဖို့ဘုံသုတ်တန်လေးတစ်ပုဒ်ကိုအတူချုပ်ပြီးတော့ပေါက်ချက်ချပြီးတော့ပြောပြမယ်အဲ့ဒါဘုံတို့ဥပရိပဏ္ဏတပါဠိတော်မှာနော်အိန္ဒြိယဘာဝနာသုတ်တန်ဆိုတာရှိတယ် အလွန်ကောင်းတဲ့သုတ်တံအကျေတဝန်တဲ့ဘုံတို့ဟောတာရှိပါတယ်အိန္ဒြိယဘာဝနာသုတ်တံနဲ့ဒီမှာတော့အဲ့ဒီအိန္ဒြေကိုစောင့်စည်းပုံစောင့်ရှောက်ပုံလေးကိုအနှစ်ချုပ်ကလေးပဲလူရင်းကြကြလေးပဲဘုံဘုံပြောသွားမယ်ဟုတ်လားအိန္ဒြေဆိုတဲ့စကားလေးကိုအရင်နားလည်အောင်ရှင်းထားရမယ်စိတ်ထဲမှာအိန္ဒြိယပါဠိစကားအိန္ဒြိယပစ္စယောကြားဝင်နော်အဲ့ဒါကိုအိန္ဒြေလို့ဗမာမှုပြုပြီးတော့ရေးတယ်မူရင်းပါဠိရပါတော့အိန္ဒြိယဟုတ်လားအိန္ဒြိယဆိုတာဘာတော့အစိုးရချင်း မျက်စိကိုအစိုးရခြင်းတစ်မျိုးလို့ခေါ်တယ်ဘယ်နေရာမှာ तू ကအစိုးရတာတော့မြင်တဲ့နေရာမှာအစိုးရနေနားနဲ့မြင်ရင်လို့မရဘူးနှာခေါင်းနဲ့မြင်ရင်လို့မရဘူးခန္ဓာကိုယ်ရဲ့ဒီပြင်စိတ်ပိုင်းဘယ်စိတ်ပိုင်းနဲ့မှဒီလုပ်ငန်းကိုမဆောင်ရွက်နိုင်မြင်တဲ့ကိစ္စကိုမျက်လုံးလေးကဒီစကုပတာတာလေးကလွဲလို့ဘယ်ရာကမှမြင်တဲ့ကိစ္စကို तू ဝင်ပြီးတော့မဆောင်ရွက်နိုင်မြင်တဲ့ကိစ္စမှာ तू ဒီပင်လင်ဆရာကြီးပဲ तू ဒီပင်လင်အကြီးအမိုးပဲဒါကြောင့်မျက်စိကိုဘာလို့ခေါ်တော့ အစိုးရတယ်မြင်တဲ့ကိစ္စမှာအစိုးတရားရှိတယ်လို့ပြောတာအကြီးအမှုပေါ့နော်မြင်တဲ့ကိစ္စမှာ तू အခေါင်အပြားပဲ तू အဓိကပဲဟုတ်လားအဲ့ဒါလိုပဲနားဟာဘယ်ကိစ္စမှာအစိုးတရားရှိတယ်လို့ကြားတဲ့ကိစ္စလောက်စိတ်ဝင်စားတဲ့အကောင်းဆုံးတဘာဝတရားတွေကိုစိတ်ဝင်စားတဲ့စိတ်နဲ့စဉ်းစားကြည့်ဟုတ်လားနာခေါင်းလျှာကိုရှိတ်အကုန်လုံးသူ့အာယုံသူ့ဓာရအတီးအတီးသူတို့ဟာအစိုးတရားရှိကြတယ်ဒါကြောင့်ဒီ၆ပါးကိုဘာလို့ခေါ်တော့အိန္ဒြေ တတ္တာဝရိယတတိသမารိပညာဆိုတဲ့ဘူ၅ပါးကိုလည်းအိန္ဒြေ၅ပါးလို့ခေါ်တာလည်းရှိသေးတယ်နော်ဝရိပခိယတရား39ပါးထဲမှာအဲ့ဒါမပါဘူးလားအခုဒီနေရာမှာအိန္ဒြေဆိုတဲ့နော်ဆိုလိုချက်ကအိန္ဒြေဆိုတဲ့စကားလုံးရဲ့အဓိကရည်ညွှန်းနေတာကဘာကိုရည်ညွှန်းတာလဲမျက်စိနာနာလျှာကိုယ်စိတ်ကိုရည်ညွှန်းတာဟုတ်လားအဲ့ဒါဒီသုတ်တံကိုဘုန်းဘုန်းတို့မြတ်စွာဘုရားဟောခဲ့ရတဲ့အကြောင်းတရားကခါတော်မှာမြတ်စွာဘုရား ကဇင်ကလဏီကုန်းနဲ့ဏီကုန်းနာမည်ကျွာအဲ့ဒီနာမှာသူ့ဝေလူတောအုပ်ဆိုတာရှိတယ်တဲ့အဲ့ဒီတောအုပ်ကြီးကိုမိပြုတ်ပြီးတော့အဆောဘုရားတရင်သုံးတယ်အဲ့ဒီအချိန်မှာဥတ္တရလူလည်းဆိုတဲ့နော်လူငယ်တယောက်အဆောဘုရားကြီးကိုရောက်လာသူ့ရဲ့အချမ်းရင်းလေးနဲ့ရောက်လာတဲ့အချိန်မှာမြတ်စွာဘုရားရှိခိုးဥချထိုင်းနေတော့မြတ်စွာဘုရားသူ့ကိုမမေးလို့ဆိုတော့အဲ့ဒီဥတ္တရလူလင်ရဲ့ဆရာကပါရာတိဝိယပုံနာတဲ့အဲ့ဒါဗာမေးတော့ဆိုတော့ဥတ္တရာ မင်းရဲ့ဆရာပါရာတိဝိယပုံနာကနော်အိန္ဒြေတွေကိုစောင့်ထိန်ဖို့စောင့်ရှောက်ဖို့ဟောရလားမှန်လားပါဟောပါတယ်ဗျာတပည့်တော်ဆရာနော်မျက်စိနာနာတရားကိုစိတ်တွေဒီအိန္ဒြေ6ပါးကိုကောင်းကောင်းထိန်သိမ်းဖို့ဟောပါတယ်ဗျာအင်းဘလို့တွေများဆုံးမလို့မင်းတို့ကိုဘလို့များလေ့ကျင့်ခိုင်းလို့ဘလို့တွေများစောင့်စည်းခိုင်းလို့အဲ့လိုမေးတဲ့အခါကျတော့တပည့်တော်ရဲ့ဆရာကြီးကပြောတယ်မမြင်ရအောင်မျက်စိကိုကြိုးစားမမြင်စေနဲ့ မြင်ရင်အကုသိုလ်ဖြစ်တယ်မကြားစေနဲ့ဘာမှမကြားအောင်လုပ်နော်အဲ့လိုပဲအာယုန်နဲ့ဓာရနဲ့မတွေ့အောင်သူကတော့ထားခိုင်းတဲ့သဘောနော်မမြင်ရစေနဲ့မကြားရစေနဲ့ဟုတ်လားမမြင်အောင်ကြိုးစားမကြားအောင်ကြိုးစားနော်နမ်းရှူမှုမရှိအောင်ကြိုးစားမစားအောင်ကြိုးစားအဲ့လိုကြီးခိုင်းတယ်အဲ့လိုပြောတဲ့ခါကျတော့မြတ်စွာဘုရားဟင်အဲ့လိုဆိုလို့ရှိရင်ဝေးရပါမျက်လုံးကန်းနေတဲ့လူတွေကအိန္ဒြေကိုပွားများပြီးသားဖြစ်နေမလားအိန္ဒြေကိုပွားများပြီးသားဖြစ်နေမှာပေါ့ မွေးရပါနားမကြတဲ့ပုံကိုယ်တွေနင်ဘာမှတော့တရားကျင့်စရာမလိုဘူးအလိုလိုနေရင်းနဲ့အိန္ဒိတွေစောင့်သိပြီးသားဖြစ်နေမှာပေါ့အဲ့လိုလေသူတို့ရဲ့ချွင်းချက်ကိုထောက်ပြလိုက်တဲ့အခါကျတော့အဲ့ဒီလူလင်ရစိတ်ပြက်ပြီးတော့ဘာမှလည်းပြန်မပြောနိုင်လူကြားထဲမှာဟုတ်လားအဲ့ဒါခေါင်းကိုက်ဆိုင်ချပြီးတော့မှိုင်သွားတယ်တော့သူဆရာရဲ့ဝါဒချွင်းချက်တွေမြတ်စွာဘုရားထောက်ပြလိုက်တဲ့အခါမှာသူလည်းပဲသဘောပေါက်သွားတယ်ဟုတ်တာပဲနော်မတို့ဆရာရဲ့ဝါဒနော်ဘလို့ကြီးတော့ပေါ့နော်အကန်းလိုအအလို အဲ့လိုဖြစ်ဟုတ်လားအဲ့ဒီမှာမြတ်စွာဘုရားသူ့ကိုမပြောတော့ဘူးအနိနာမှာရှိတဲ့ကျန်အနန္ဒာကိုလှည့်ပြီးအနန္ဒာပါရာတိဝိယပုံသားကအိန္ဒြေကိုစုံမပုံစောင့်ရှောက်ထိမ့်သိမ့်ပုံပြောတာကတမျိုးပဲကွာဟုတ်လားငါတို့ရဲ့အရိယာဘောဟာရဒီသာသနာမှာအိန္ဒြေကိုဘယ်လိုစောင့်ရှောက်ထိမ့်သိမ့်ရမလဲလို့အိန္ဒြေစောင့်ရှောက်ထိမ့်သိမ့်ပုံကတော့တမျိုးတဲ့မတူဘူးတဲ့ သူ့ဟာမကောင်းဘူးကောင်းလေးတွေဘာမှသိမပြောဘူးနော်မြတ်စွာဘုရားဒါလေးကိုလည်းတော့ငါပြောတာလေးကိုလည်းသတိထားကြည့်ဟုတ်လားဘုရုရဲ့အရိယာဟောရတာမှာအိန္ဒိထိမ့်သိမ့်ပုံကတမျိုးလို့မြတ်စွာဘုရားဒီလောက်ကလေးပြောလိုက်တာအဲ့ဒါကိုရှင်ရဏနာကအလွန်ပတ်နဲ့တယ်မြတ်စွာဘုရားတဲ့ဒီအချင်းဟာအိန္ဒိကိုကောင်းကောင်းဆုံးမဖို့အတွက်ပဲပုံပင်ဒီဆုံးမရမလဲဆိုတဲ့နီလန်းကိုဟောပြဖို့အချိန်တန်ပါပြီတဲ့တကယ်လို့ရှင်ရဏနာကသာအရှောင်မကောင်းမှုဆိုရင်ဒီနီလန်းကိုဘုံဘုံတို့မြတ်စွာဘုရား အဲ့ဒီအချိန်မှာဒီအချိန်မှာပြောပြမယ်နော်ရသော်ဘုရားအတွေ့အကြုံလေးကိုပဲခြေခံပြီးတော့ပြောလိုက်တာ။အော်သူတို့အိမ်လေးဆောင်းရှောက်ပုံကတစ်မျိုးဟာတို့အိမ်လေးဆောင်းရှောက်ပုံကတစ်မျိုးဒီသဘောမျိုးလေးပြောလိုက်တာပဲ။ဟုတ်လား။အဲ့ဒါလိုပြောလိုက်တဲ့အခါကျတော့ရှင်ရဏမြတ်စွာဘုရားအဲ့လိုဆိုရင်အရိယာသာသနာအရိယာဟောဟာတာမှာအိမ်လေးဆောင်းရှောက်ထိမ့်သိမ့်ပုံကဘလို့ပါလဲ။ဟောပြောဖို့အချိန်တန်ပါပြီဆိုတော့မှမြတ်စွာဘုရားအဲ့ဒီအိမ်လေး6ပါးကိုနော်ဆောင်းရှောက်ပုံထိမ့်သိမ့်ပုံစုံမပုံကိုအဲ့ဒီမှာပြော။ဟုတ်လား။အဲ့ဒါတိတိချာချာလေးနားထောင်နော်။ဟိုဒီတုတ်တံက နော်စိတ်ထဲမှာအထိုင်လျောက်နားလည်ဖို့အတွက်အများကြီးအခောက်ပေါင်းများစွာဖတ်ကြည့်ရတယ်နော်ပါချုပ်ဆိုရေးဟောတာကိုလည်းနားကြည့်တယ်ဒီသုတ်တန်ရဲ့ဒီလင်းတဲ့လက်တွေ့ကြတဲ့ကျင့်စဉ်တရားကိုရမှာဖြစ်တဲ့အတွက်ကြောင့်ဒီသုတ်တံကိုအများကြီးဘုံဘုံအားစိုက်ပြီးတော့နော်လေ့လာကြည့်တယ်ပေါ့ဟုတ်လားအဲ့ဒီမှာလူရင်းကိုနားလေတာလေးကိုပြောမယ်နော်ဆိုကြပါစို့တဲ့မြင်လိုက်တယ်ဘုံဘုံတို့တခုခုမြင်လိုက်တယ်မြင်လိုက်လို့ရှိရင်ဘာတွေဖြစ်နိုင်လဲ မနာပအမနာပစာရီကတော့အဲ့လိုလေးတုံးနှစ်သက်ခြင်းမနှစ်သက်ခြင်းပို့ပြီးတော့ရှင်းအောင်ပြောရရင်ချစ်ချင်းမုန်းခြင်းလောဘဒေါသတခုခုဖြစ်နိုင်တယ်မြင်တာကိုအကြောင်းပြုပြီးဘုံတို့ကြိုက်တာရှိတယ်မကြိုက်တာရှိတယ်နှစ်သက်တာရှိတယ်မနှစ်သက်တာရှိတယ်နှစ်သက်ခြင်းကြိုက်ခြင်းဆိုတာကိုလောဘလို့နာမည်တက်မယ်မနှစ်သက်ခြင်းမုန်းခြင်းမကြိုက်ခြင်းဆိုတာကိုဘယ်လိုနာမည်တက်ဒေါသလို့နာမည်တက်မြင်တာကိုအကြောင်းပြုပြီးတော့နှစ်သက်ခြင်းမနှစ်သက်ခြင်းဖြစ်လာတယ် နှစ်သက်ခြင်းလည်းဖြစ်တယ်မနှစ်သက်ခြင်းလည်းဖြစ်တယ်နှစ်သက်ခြင်းမနှစ်သက်ခြင်းတွဲပြီးတော့လည်းဖြစ်တယ်မြတ်စွာဘုရားတော့အဲ့လိုအသေးစိတ်လေးဟောတာပေါ့နော်အဲ့လိုဖြစ်လာပြီဆိုလို့ရှိရင်အဲ့ဒီပုဂ္ဂိုလ်ဟာစဉ်းစားရမယ်ဆင်ခြင်ရမယ်ဘလို့ဆင်ခြင်ရမလဲဩငါတန်တန်ပါနော်မြင်တာကိုအကြောင်းပြုပြီးတော့နှစ်သက်ခြင်းမနှစ်သက်ခြင်းတမျိုးမျိုးတော့ဖြစ်လာပြီဟုတ်ပြီနော်အဲ့လိုဖြစ်လာရင်အဲ့ဒီနှစ်သက်ခြင်းမနှစ်သက်ခြင်းဆိုတဲ့သဘောတရားဟာဘလို့ဟာလဲလောဘဒေါသကိုဝေဖန်မှာနော်သူကဟုတ်လား မြင်လို့ဖြစ်လာတဲ့နှစ်သက်ခြင်းနှစ်သက်ခြင်းဝေးပါမှာဟုတ်လားအဲ့ဒီနှစ်သက်ခြင်းနှစ်သက်ခြင်းကဘလို့သဘောရှိတော့တင်စခောသင်္ခတဩလာရိကံပြိဿသဘုတ်ပံသုံးချက်မြတ်စွာဘုရားဝေဖန်ကြတင်စခောသင်္ခတဩလာရိကံပြိဿသဘုတ်ပံဒီမြင်လို့ဖြစ်လာတဲ့နော်နှစ်သက်ခြင်းသို့မဟုတ်မနှစ်သက်ခြင်းတမျိုးမျိုးကြိုက်ခြင်းမကြိုက်ခြင်းဒီတမျိုးမျိုးဟာသင်္ခတသူ့ရှိရသူ့ကိုဖြစ်ပေါ်အောင်ဖန်တီးလိုက်ကြတယ်ပြုပြင်ဝိုင်းပြီးတော့လှုပ်လိုက်ကြတယ်နော်အကြောင်းတရားရှိလို့သူဖြစ်လာတယ်အဲ့ဒါသင်္ခတတရားနော် ကသူမိုးကြရွှေကိုအကြောင်းမရှိဘဲနဲ့ဖြစ်လာတာမဟုတ်ဘူးဟုတ်လားသင်္ခတရှေ့ကနေသူ့ကိုဖြစ်အောင်လုပ်လိုက်ကြတဲ့အရာတွေကြောင့်သူဖြစ်လာတယ်အဲအဲ့ဒီစကလုံးကတော့ကြားဘူးနေကြစကလုံးပေါ့နော်ကျုံတန်တရားတိုင်းဟာသင်္ခတတရားပါပဲဟုတ်လားတကယ်ကတော့ဒီမှာဘုန်းတို့ထူးခြားတဲ့စကလုံးကဘာဆိုဩလာရိကဩလာရိကဆိုကြမ်းတမ်းနေရလို့ပြောတာဒီစကလုံးလေးကိုလည်းနားထဲမှာဆွဲနေတယ်နှစ်သက်ချင်းမနှစ်သက်ချင်းတစ်ခုခုဖြစ်လာတယ်ဩဒါကြမ်းလိုက်တာ နှစ်သက်မှုဖြစ်ရတာကြမ်းတမ်းတယ်မနှူးညံ့ဘူးမသိမ်မွေ့ဘူးနော်မနှစ်သက်မှုဖြစ်ရတာလည်းကြမ်းတမ်းတယ်အဲဒီမှာနှစ်သက်ခြင်းနဲ့မနှစ်သက်ခြင်းဆိုရင်မနှစ်သက်ခြင်းကတော့အိုကြမ်းတမ်းတယ်လို့လူတွေကတော့ခံစားမှာပေါ့နှစ်သက်ခြင်းရဲ့ကြမ်းတမ်းမှုကိုကျွန်တော်မြင်ဖို့ခက်တယ်နော်နှစ်သက်ခြင်းမနှစ်သက်ခြင်းကိုဘယ်လိုမြင်ရမလဲကြမ်းတမ်းတယ်နော်သင်္ခတဩလာရိကကြောင်းတရားတွေပြုပြင်လို့ဖြစ်လာတာဩလာရိက ကြမ်းတမ်းတယ်ပြီးတော့ဗာလေပရိစ္ဆသမုပ္ပန္နဖြစ်เสียအကြောင်းတရားတွေကိုအကြောင်းပြုပြီးတော့မှဖြစ်ပေါ်လာတာ ပြိဿသမုပ္ပန္နတရားဟုတ်လားအဲ့ဒီလို၃ချက်သူ့ကိုစဉ်းစားလိုက်ရတယ်တဲ့လောဘဒေါသဖြစ်လာပြီဆိုရင်နော်လောဘဒေါသလည်းပဲမြင်လို့သုံးဖို့ကြားလို့ခုနကတော့ဒီအာယုန်နဲ့ဒေါသတိုက်ချင်းတီးဟူသောအကြောင်းကြောင့်ပဲနောက်ဆက်တွဲဖြစ်ဖြစ်လာတဲ့ကိစ္စပဲတကယ်တမ်းကသတိထားကြည့်။များသောအားဖြင့်လောဘဒေါသကနော်အတွေးတွေရဲ့နောက်ွယ်မှာဖြစ်တာပဲများပါတယ်။နော်အခက်မသိရင်လည်းပဲမြင်ပြီးပြီးချင်းကြားပြီးပြီးချင်းဖြစ်တာလည်းရှိတယ်။ဒါပေမဲ့ဇိမ်ပြင်းနေပြီးအေးအေးဆေးဆေးအုံနဲ့ချင်းနဲ့ဖြစ်နေတာကဘယ်အချိန်ဒီမှာဖြစ်တာများလဲ အတွေးတွေနဲ့ဖြစ်နေတာများနော်ဟုတ်တယ်မဟုတ်လားအတွေးတွေရဲ့နောက်ဆက်တွဲဖြစ်နေတာအဲ့လိုဖြစ်လာပြီဆိုလို့ရှိရင်အဲ့ဒီဖြစ်လာတဲ့နှစ်သက်ခြင်းမနှစ်သက်ခြင်းကိုပဲဒါတိုက်သူ့ကိုပဲဘုံဘုံတို့အမှန်သိအောင်ကြိုးစားခိုင်းတာတော့မြတ်စွာဘုရားအင်းနှစ်သက်ခြင်းမနှစ်သက်ခြင်းတွေပုထုသင်တဘာဝဖြစ်လာတယ်ဘုံတို့မဖြစ်အောင်လုပ်လို့ကိုမရဘူးဟုတ်လားမဖြစ်အောင်လုပ်လို့ကဘလို့လုပ်ရမှာလို့ဆိုရင်သူ့ရဲ့အစာပိုင်းတော့အရန်ကိုရင့်ကျက်အောင်လေ့ကျင့်ထားတယ်ဆိုရင်လည်းဖြစ်စရာအကြောင်းရှိတယ်မဖြစ်ဘဲနဲ့နေတာမျိုးလည်းရှိနိုင်တယ်ပေါ့သို့တော့ ဖြစ်လာပြီဆိုတဲ့နောက်မှာဒီနည်းကိုဘုန်းဘုန်းတို့အသုံးပြုရမယ်ဟုတ်လားဖြစ်လာပြီဆိုဘယ်လိုစဉ်းစားမလို့သင်္ခတံဩလာရိကံပရိစ္ဆသမုပ္ပန္နအဓိကကြတဲ့စကားလုံးလေးတွေပဲပြောနေတာဟုတ်လားအကြောင်းတရားတွေပြုပြင်လို့ဖြစ်လာတဲ့တရားကြမ်းတမ်းတဲ့တရားအကြောင်းတရားကိုအစွဲပြုပြီးတော့ဖြစ်နေတဲ့တရားနော်သင်္ခတနဲ့ပရိစ္ဆသမုပ္ပန္နနဲ့အတိပ္ပယခက်ဆင်ဆင်နော်ဟုတ်လားအဓိကကတော့ကြမ်းတမ်းတယ်ဖြစ်เสียအကြောင်းရှိလို့ဖြစ်ဖြစ်ဖြစ်ဖြစ်လာတဲ့ဧည့်သည်သဘောအာဂန္တုသဘောနော်ဒီသဘောလေးကိုဘုန်းဘုန်းတို့မြင်အောင်ကြည့် ကြည့်ပြီးတော့ဒါလည်းမကဘူးသူဘာဆက်ပြီးတော့စဉ်းစားဆင်ခြင်ပုံမြတ်စွာဘုရားသင်ပေးတယ်ဆိုတော့အေတံတန္တအေတံပဏိတံယတိတံဥပေက္ခဟောဒီစကလုံးလေးကအဓိကနော်အေတံတန္တအေတံပဏိတံဒါလေးကငြိမ်သက်တယ်ဒါလေးကမုံမြတ်တယ်အဲ့ဒီဒါလေးဆိုတာဘာပြောတော့ဆိုတော့ယတိတံဥပေက္ခဥပေက္ခတရားလေးကငြိမ်သက်တယ်မုံမြတ်တယ်ဟုတ်လားသောသောကလောဘဒေါသကိုကြတော့ဘယ်လိုပြောတော့အကြောင်းတရားတွေဟာပြုပြင်ဖန်တီးလိုက်လို့ နော်ကြမ်းတမ်းတဲ့အကြောင်းကိုဆွဲပြီးတော့ဖြစ်ပေါ်လာတဲ့သဘာဝတရားလို့ဆင်ခြင်ပြီးတဲ့နောက်မှာနော်ချစ်ချင်းလည်းမရှိမုန်းချင်းလည်းမရှိဒါသဘာဝတရားဆိုတဲ့အတိမှန်ကလေးနဲ့သူ့ကိုလိလူရှုလိုက်မြင်တာကိုလိလူရှုလိုက်မြင်ချင်းကြောင့်ချစ်ချင်းမုန်းချင်းသူမဖြစ်ဘူးပေါ့နော်ဥပိ္ပခာတရားဆိုတာမြင်ချင်းကြောင့်ချစ်ချင်းမုန်းချင်းမဖြစ်ဘူးဥပိ္ပခာတရားလေးရှိတယ်တကယ်ကဘုန်းဘုန်းတို့နော်ကြိုးပမ်းအားထုတ်မှုကိုအခြေခံပြီးတော့ဥပိ္ပခာတရားလေးတွေဖြစ်တာရှိတယ်နော်ယုံနာကိုတဲ့တဲ့မြင်တဲ့အခါမှာ ယုံနံထဲမှာချစ်စရာမုန်းစရာမပါဘူးဆိုတာကိုဒီလိုကောင်းကောင်းသိအဲ့ဆိုရင်တဲ့တဲ့မြင်တဲ့အချိန်မှာဒီယုံနံရဲ့ပုံမှာသူဘာလုပ်တဲ့သဘောပါသွားတယ်ဥပိ္ပခာပြုတဲ့သဘောမျိုးပါသွားပြီနော်အဲ့ဒါကိုဝိပဿနာဥပိ္ပခာလို့ခေါ်တယ်ဟုတ်လားလောဘအစွန်းကိုလည်းမရောက်ဘူးဒေါသအစွန်းကိုလည်းမရောက်ဘူးဟုတ်လားအဲ့ဒီလိုမျိုးအလေအလတ်နော်အပြစ်ကင်းတဲ့ဥပိ္ပခာတရားလေးကိုမြတ်စွာဘုရားဘယ်လိုဆင်ခြင်ခိုင်းတော့အေတံတန်တံအေတံပဏိတံနော်ဒီဥပိ္ပခာတရားလေးက ငြိမ်သက်လိုက်တာဒီဥပိ္ပခတရားလေးကမုံမြက်လိုက်တာဆင်ញင်တဲ့နှစ်ချက်နော်လောဘဒေါသကိုဆင်ញင်တာကတစ်မျိုးဒီဘက်ကလောဘဒေါသကင်းနေတဲ့ဥပိ္ပခတရားလေးကိုဆင်ញင်လိုက်တာတစ်မျိုးနှစ်မျိုးသွားနော်မြင်လိုက်တဲ့အခါမှာကြံပြောမယ်နော်ဒီဟာကိုနားလည်ရင်ကြံတာနားလည်သွားမယ်မြင်ချင်းဒီဟူသောအကြောင်းကြောင့်ဘုဘုံတို့မှာနှစ်သက်ခြင်းမနှစ်သက်ခြင်းဟာဖြစ်လာလိမ့်မယ်ဖြစ်လာပြီဆိုရင်ဘာလုပ်မလဲဒီနှစ်သက်ခြင်းမနှစ်သက်ခြင်းတစ်မျိုးမျိုးသည်သင်္ခတတရားပြုပြင်လို့ဖြစ်လာတာဩလာရိကကြံထမ်းတဲ့တရား ကောင်းတဲ့တရားမဟုတ်ဘူးပေါ့ဟုတ်လားပြီးတော့ပါလေပရိစ္ဆာသမုပ္ပါအကြောင်းတရားကိုအကြောင်းပြုပြီးတော့အစွဲပြုပြီးတော့ဖြစ်လာတဲ့တရားလို့သုံးချက်သူ့ကိုသဘောပေါက်အဲ့လိုသဘောပေါက်ပြီးတော့မှဗာဆက်ပြီးတော့သဘောပေါက်အောင်လို့အေတံတဏအေတံပရိနေယရိတံဥပေက္ခတော့ဒီဥပေက္ခဆိုတဲ့ဝိပဿနာတရားလေးအမှန်သိပြီးတော့ဘုန်းဘုန်းတို့လောဘဒေါသမောဟမဖြစ်တဲ့သဘောကလေးတိတ်တိတ်ပြောရင်အဲ့ဒါပဲဘုန်းဘုန်းတို့သတိပဋ္ဌာန်တရားအားထုတ်တယ်ဝင်လေထွက်လေကိုသိနေယုံနာကိုသိနေတာပဲကြားတာကိုသိတယ်မြင်တာကိုသိတယ်ဟုတ်လား အဲ့ဒီတိနေတဲ့အချိန်မှာတဲ့တဲ့တိနေလို့ရှိရင်အဲ့ဒီတိနေတဲ့အရာပေါ်မှာဘုန်းတို့လောဘဒေါသဖြစ်လားမဖြစ်ဘူးအဲ့ဒီလောဘဒေါသမဖြစ်ဘဲနဲ့ဥပိ္ပခသဘောလေးနဲ့ပွားနေတဲ့အနေအထားလေးကတော့ဘာဖြစ်တော့သောသောဟာနဲ့လုံလုံနေရလားဆန့်ကျင်နေတယ်ကြံထမ်းမှုမရှိဘူးနော်သူ့ကိုတော့ဘယ်လိုပြောလို့တန်တန်ပဏိတန်တန်တန်ငြိမ်သက်တယ်ပဏိတန်မွန်မြတ်တယ်ဒီသဘောလေးပြောတယ်ဟုတ်လားအေတန်တန်တန်အေတန်ပဏိတန်ဒီဥပိ္ပခတရားလေးကငြိမ်သက်လိုက်တာမွန်မြတ်လိုက်တာဆင်ញင်တဲ့ အဲ့လိုဆင်ခြင်လိုက်ရင်ဘာဖြစ်မလို့ဆိုသောသောကဖြစ်နေတဲ့နှစ်သက်ခြင်းမနှစ်သက်ခြင်းတွေတောက်လျှောက်ပြောက်သွားလိမ့်မယ်ဟောဒါလက်တွေ့လုပ်ကြည့်ကွာကွာဟုတ်လားယဉ်ကျေးတည်းဟူသောကြောင့်ကြောင့်ဖြစ်လာတဲ့နှစ်သက်ခြင်းမနှစ်သက်ခြင်းကိုဒါလေးကနော်အစွဲပြုပြီးတော့ဖြစ်တာကြံထမ်းတဲ့တရားသင်္ခတာတရားဒီလိုဆင်ခြင်ပြီးတော့နော်ဒီလိုလောဘဒေါသမဖြစ်တဲ့ဝိပဿနာဥပိ္ပခတရားလေးကတော့ငြိမ့်သက်လိုက်တာမွန်မြက်လိုက်တာလို့ဘာလို့မလို့ဆင်ခြင်အဲ့ဒါဆိုလို့ရှိရင်အဲ့ဒီနှစ်သက်ခြင်းမနှစ်သက်ခြင်းဘလို့လားအတ္တတရားဘာဖြစ်သွားမလို့တောက်သွားမယ်တဲ့ ဘလောက်ထိမြန်မြန်ဆန်ဆန်ပြောင်းမလဲတဲ့ဥမာလေးတွေကိုမြတ်စွာဘုရားအလွန်ပြောတယ်သိလားမျက်လုံးကိုမှိတ်တကယ်သူဖွင့်တကယ်သူမျက်တောင်ခတ်တယ်ဘလောက်လွယ်တော့ဘလောက်ညံတော့မျက်တောင်ခတ်တယ်ခတ်လိုက်လို့ခတ်လိုက်မှတော့မသိဘူးဟုတ်လားအဲ့ဒီလောက်မြန်မြန်ဆန်ဆန်နှစ်သက်ခြင်းမနှစ်သက်ခြင်းကပျောက်သွားလိမ့်မယ်လို့ပြောတာစောလျင်ဆိုတာပျောက်သွားလိမ့်မယ်တဲ့နှစ်သက်ခြင်းမနှစ်သက်ခြင်းအဲ့ဒါပါစက္ခုကိုစောင့်စည်းပုံစောင့်စည်းနည်းဒါတုတ်တန်ထဲမှာလာတာလေးတွေကိုဘုန်းဘုန်းတို့ဓမ္မပုဂ္ဂုတ္တဖြစ်ဖို့အသေးသေးလေးပြောပြရအောင်နော် ဟုတ်လားမြင်လိုက်လို့နှစ်သက်ခြင်းမနှစ်သက်ခြင်းဖြစ်လာရင်သူ့ကိုပဲဓာတ်ရိုက်ဘုံဘုံတို့ဘာလို့မလို့ဝေဖန်မယ်သူတီးသင်္ခတတရားဟုတ်လားဩလာရိကတရားပရိစ္ဆေသမုပ္ပါဒတရားအကြောင်းကိုဆွဲပြီးတော့ဖြစ်လာတယ်ကြမ်းတမ်းတဲ့တရားလေဟိုဘက်ကသူမဖြစ်တဲ့နှစ်သက်ခြင်းမနှစ်သက်ခြင်းမဖြစ်တဲ့အမှန်သိပြီးတော့နေတဲ့အခိုက်အတန့်လေးမှာဖြစ်နေတဲ့ဥပိ္ပခာလေးရတာပါတယ်မုံမြတ်တဲ့တရားငြိမ်သက်တဲ့တရားဒီလိုလေးဆင်မြင်လိုက်ဟုတ်လားအဲ့ဒါဆိုရင်ဘာဖြစ်သွားမလဲဒီနှစ်သက်ခြင်းမနှစ်သက်ခြင်းကပျောက်သွား အဲ့လိုပျောက်သွားတာကိုဘလို့ဥမာပေးမျက်လုံးကိုခတ်တက်ကက်မှိတ်တက်ကက်တို့ဖွင့်တက်ကက်နော်မှိတ်လိုက်တယ်ဖွင့်လိုက်တယ်လွှဲလိုက်တာမြန်လိုက်တာဟုတ်လားဒါဥမာတစ်ခုအဲ့လိုပဲဘုံဘုံတို့ကြားတယ်သူ့တော့အကျေပြောစရာမလိုတော့ဘူးနော်ကြားတဲ့အခါမှာလည်းဘုံဘုံတို့နှစ်သက်ချင်းမနှစ်သက်ချင်းဖြစ်နိုင်ဘူးလားဖြစ်နိုင်တယ်ဘုံတိုင်းကျေးသွားအောင်ဖြစ်နိုင်တယ်နော်ဒီကြားတဲ့ကိစ္စဟုတ်တယ်မဟုတ်လားကြားတာကိုအကြောင်းပြုပြီးတော့ဖြစ်နေတာပဲနော်အခက်မသိရင်ဘာဖြစ်ဘဲထိသွားနိုင်တယ်ငိုရတဲ့ထိတောင်သွားနိုင်တယ်ကြားပြီးတန့်ငိုတာပဲတချို့ဟုတ်တယ်မဟုတ်လား စဉ်းစားကြည့်နော်ရေရတဲ့ဆင်ကိုသွားနိုင်မလားသွားတာပဲဘုန်းတော်တကယ်ကိုတတိလက်လို့နော်အာယုန်တွေခိုင်းတဲ့အတိုင်းကျိုးဆွဲတဲ့အတိုင်းကိုပဲမမုံမပန်းမလုပ်နေတာတော့ကနေတာသူတို့ရဲ့အမှန်ကိုမသိတော့ခန်းတာပေါ့ကိုကဟုတ်လားအဲ့တော့သူတို့ရဲ့အမှန်ကိုသိအောင်လုပ်နေတာဘာလို့တခေါ်တော့တရားထုတ်တယ်ခေါ်အဲ့ဒါခုကြားတဲ့သဘောကိုလည်းပဲမြတ်စွာဘုရားဘယ်လိုပြောလဲကြားပြီဟေးဆိုရင်နှစ်သက်ချင်းမနှစ်သက်ချင်းဖြစ်လိမ့်မယ်ဟောဆိုတော့အတိုင်းပဲဟောတယ်အဲ့ဒီနှစ်သက်ချင်းမနှစ်သက်ချင်းဖြစ်လာရင်ဘာဖြစ်မယ်တော့နော်ဒီတရားလေးက နော်တင်စခေါ်တင်ကတံဩလာရိကံပြိဿသမုပ္ပန္နနော်သူ့ရှိရတရားတွေကဝိုင်းပြုပြင်တယ်လို့ပေါ်လာတာကြံထမ်းတယ်အနှစ်ချုပ်ပြောရရင်အကြောင်းတရားကိုအကြောင်းပြုပြီးတော့ပေါ်လာတာအလိုလျောက်တစ်စုံတစ်ယောက်ကပြစ်ချလိုက်တာလည်းမဟုတ်သူ့အသူဖြစ်လာတာလည်းမဟုတ်သူ့ရှိရဖြစ်เสียအကြောင်းရှိလို့ဖြစ်တယ်သူ့ရှိရဖြစ်เสียအကြောင်းကလည်းဘလို့အကြောင်းတော့အနိစ္စပဲဟုတ်လားအနိစ္စမွေးဖွားလိုက်တဲ့ဒီနှစ်တစ်ချိန်မနှစ်တစ်ချိန်ကလည်းဘလို့ပဲဖြစ်မှာတော့အနိစ္စပဲဖြစ်မှာနော်အနိစ္စကြောင့်ဖြစ်လာတဲ့တရားဟာအနိစ္စဖြစ်ရုံလုံးလားမရှိဘူး အဲ့ဒါလိုဘုန်းတို့စဉ်းစားပြီးတော့ဘယ်လိုသွားမလဲအေတန်တန်နဲ့အေတန်ပလီနဲ့ယတိတော်ဥပေက္ခတော့ကြားခြင်းကိုအမှန်သိပြီးတော့လောဘဒေါသကင်းတဲ့အနေအထားလေးရှိဟုတ်လားအဲ့ဒီဥပေက္ခတရားကိုလည်းဘယ်လိုရှင်းပြမလို့ဒီဥပေက္ခတရားတော့မုံမြလိုက်တာငြင်းသက်လိုက်တာအဲ့တော့ဘုန်းဘုန်းတို့ကယုံနံကိုလည်းပဲအမှန်အကန်မြင်အောင်စီစစ်ပြီးသားလည်းဖြစ်သွားတယ်ဥပေက္ခရဲ့ဂုံကျေးဇူးကိုလည်းပဲတခါတည်းဘုန်းဘုန်းတို့ကစဉ်းစားပြီးသားဖြစ်သွားတဲ့အတွက်ကြောင့်အဲ့ဒီအချိန်မှာကြားခြင်းကြောင့်ဖြစ်ပေါ်တဲ့နှစ်သက်ခြင်းမနှစ်သက်ခြင်းကဖြစ်သွားပြီတော့ပျောက်သွားပြီပျောက်သွားပြီ အဲ့ဒါကိုကျတော့မြတ်စွာဘုရားဘလို့ဥမာပေးတော့ဘုရားဒီမှာမှတ်ထားမိမှာဆိုလက်ဖြစ်တီးလိုက်တလောက်လွယ်တယ်တဲ့မြန်တယ်ဖြောက်ပြီးသွားဟုတ်လားသဘောပေါက်လားကြားခြင်းနဲ့ပတ်သက်ပြီးတော့အဲ့လိုရှုရင်ဉာဏ်ဆန်စွာကိတေသာကင်းပုံကိုအဲ့လိုဥမာပေးဟုတ်လားမြင်မယ်ကြားမယ်ပြီးရင်ပါအနတ်ရရနော်အနတ်ရတာကိုကြောင့်မြတ်စွာဘုရားဒီနီးနဲ့ပဲရှုဒီနီးနဲ့ပဲဆင်းခြင်းအဲ့လိုဆိုရင်နှစ်သက်ခြင်းနှစ်သက်ခြင်းပြောက်မယ်ဘလောက်ထိမြန်မြန်ဆန်ဆန်ပြောက်မလဲတဲ့ ကြာဘက်ဆောင်းဆောင်းလေးပေါ်မှာရေလေးတစ်ပောက်ကြလိုက်တာလေရှောဆိုတခါတည်းကြာသွားညိနေတဲ့ကတ်နေတာဆိုတာမရှိဘူးဟောဒါနဲ့ဥမာပေးရင်နော်ရသော်ဘုရားရဲ့ဉာဏ်တော်မှုလို့ဥပိ္ပခဟောဒီဥပမာတွေကအမျိုးမျိုးထွက်နေပါတယ်ဟုတ်လားဉာဏ်ပုံလေးကိုပြောတာနော်မျက်စိကိုမှိတ်တကယ်တူဖွင့်တကယ်တူဟုတ်လားဆိုတော့ပါနော်လက်ဖြစ်တီးတကယ်တူအခုတော့ပါနော်စောင်းနေတဲ့ကြာရွက်လေးပေါ်ကိုရေပေါက်ကလေးကြားလိုက်တကယ်တူဒီလိုပြောတယ်ဟုတ်လားနောက်မြင်ကြားနံပြီးတော့ပါနော်စား နော်စားတာနဲ့ပတ်သက်ပြီးတော့ဘုန်းတို့ဒီလေးလေးတိုင်းရှုဆင်နေနိုင်မယ်ဆိုလို့ရှိရင်စားခြင်းကိုဆွဲပြပြီးတော့ဖြစ်လာတဲ့နှစ်သက်ခြင်းနှစ်သက်ခြင်းညံ့ညံ့ဆန်းဆန်းကြောက်သွားလိုက်မယ်ဘလို့ပြောင်းမလို့တတွေးထွေးလိုက်တလောက်လွယ်တယ်မြန်တယ်တဲ့ဟုတ်လားတခါလေဘုန်းတို့အခက်မသိလို့တတွေးထွေးလိုက်တယ်ဆိုဟောစကားပြောကောင်တော့တတွေးထတယ်ပြောထွေးလိုက်လို့ထွေးလိုက်မှတော့မသိဘူးဘုပတ်ဆိုပြီးသွားတယ်ဟုတ်လားမြန်ပုံလေးကိုပြောတာနော်မြန်ကြာနန်စပြီးတော့ပါတော့ထိကာယပတာရဖုဒ္ဓဘာရှင်ဟုတ်လားဒီထိတဲ့ကိစ္စနဲ့ပတ်သက်ပြီးတော့တရားအထုတ်တဲ့အခါမှာ နှစ်ပန်းအလုံးဝတော့မှမဟုတ်လားခုနနားနဲ့နားညောင်းနဲ့လိမ့်တော့ပြီးတော့ဟုတ်လားထိတာရတွေးတာရဒီနှစ်ခုကအကြီးအကျယ်မလုပ်တော့ပဲမှုမယ်နော်ကြားတာလည်းပဲဆရာကြီးပါပဲနော်ထိုင်းနေတဲ့အချိန်မှာတော့ကြားတာရထိတာရတွေးတာရဒီသုံးခုနဲ့ဘာလုပ်မလို့အုံချလည်းခတ်နေတယ်မြင်တာတော့မျိုးလုံးလေးမိတ်တာတော့တော်တော်တက်တာဝင်ရတယ်နော်အနံ့ရတာရတာရတာသိမသိတာဘူးဘယ်သုံးမျိုးနဲ့ဂျာတဝရန်နေတော့ကြာထိတွေးဟုတ်တယ်မဟုတ်လားအခုထိရနဲ့ပတ်သက်ပြီးတော့ဘုန်းတော်အဲ့လိုလေးစဉ်းစားဒါထိလို့ဖြစ်လာတာထိလို့ဖြစ်လာတာ ညောင်းလာတဲ့ကြိုက်လာတယ်နေတရားထုတ်လို့ညောင်းတယ်ကြိုက်တယ်လို့မထင်နဲ့ဣရိယာပုတစ်ခုနဲ့ထိုင်မှတော့ညောင်းမှာပေါ့အာမထုတ်လည်းညောင်းမှာပဲလေဟုတ်လားအဲ့ဒါကိုကျတော့မြတ်စွာဘုရားဥမာဘလို့ပေးတော့ထိတာကိုကျတော့လက်ကိုကွေးဆန့်တဲ့ကဲ့သို့မြန်မြန်ဆန်ဆန်ကြောက်ကွေးဖို့လဲလွယ်လွယ်လေးဆန့်ဖို့လဲလွယ်လွယ်လေးနော်မြတ်စွာဘုရားညံတော့ဟုတ်လားအင်းနောက်ဆုံးဘုန်းဘုန်းတို့တွေးခြင်းကြောင့်အကုသို့ဖြစ်လာတယ်ဒီဥစ္စာကြောင့်တတိထားမိဖို့ခက်တယ်ဟိုတနေ့ကဘိုးဆိုတော့ကြီးက သောတာပန်ဖြစ်ခြင်းလို့ရှိရင်စိတ်ဓာတ်ဥပဒနာကိုပွားရတယ်ဆိုတဲ့တရားကိုဆရာတော်ကြီးကအလွန်ဥစားပေးပြီးတော့ဟောတယ်ဟုတ်လားကိုစိတ်ကိုအကဲခတ်တတ်ဖို့တော့စိတ်ကလေးကိုအမိဖန်ဖန်ကြည့်တတ်ဖို့ဘုန်းတော်ဒီစိတ်ကလေးကပဲမှုေးနေတာတကယ်ကဟုတ်လားဒါပေမဲ့စိတ်ကိုမြင်ဖို့ဟာသူ့ရှေ့ကဒီကာယရဲ့ပုံမှာတတိထားတဲ့အာကောင်းကိုလိုတယ်စိတ်ကလေးကိုရှင်းရှင်းလင်းလင်းမိဖို့စိတ်ကိုစိတ်နဲ့ပြန်ကြည့်တဲ့ကိစ္စကသင်တော့မလွယ်လာဘူးလို့ထင်တယ်ဟုတ်လား အဲ့ဒီစိတ်အတွေးတွေကြောင့်ပဲဘုန်းဘုန်းတို့မှာလဲထွက်နေတာဒီအတွေးတွေကိုပဲအထင်မှားတာပဲများတယ်များသောဖြင့်ဘုန်းဘုန်းတို့ငါငါငါဆိုပြီးတော့ထင်းပြီးတော့အခိုင်မာလုပ်ပြီးတော့အဓိကထားနေတာဒီစိတ်အတွေးကိုပဲအဓိကထားနေတာပဲတကယ်ကဟုတ်လားဘုရားငါ့ကိုဘလို့ထင်းနေတာလဲအဓိကထားတယ်ငါသူ့ကိုဘလို့ထင်းနေဆိုတာလဲအဓိကထားတယ်ဒီအထင်ဟိုသာဘုန်းဘုန်းတို့ညင်ထဲမှာအမြင်ရှင်းအောင်လုံနိုင်လို့ရှိရင်ကျန်တဲ့ကိစ္စတွေကနော်အရင်လဲရင်အရှားထင်းဖြစ်တယ်ဆိုတဲ့စကားတော့တော့အမှတ်ရတယ်ဟုတ်လားဒီစိတ်ကိုလားအတွေးကိုလားနားလည်ရလို့ ခုဒီမှာလည်းပဲအတွေ့အကြုံဘုံတို့မှာနှစ်သက်ခြင်းနှစ်သက်ခြင်းနေဖြစ်ဘူးလားဖြစ်တယ်တယောက်တည်းကိုတိတ်တိတ်ဆိတ်ဆိတ်ထိုင်ပြီးတော့ဖြစ်နေတာနော်ဟုတ်တယ်မဟုတ်လားအဲ့ဒီလိုဖြစ်လာတဲ့အခါမှာဆိုတော့နေတာဩမတော်နှစ်သက်ခြင်းနှစ်သက်ခြင်းအတွေးကြောင့်ဖြစ်လာပြီဒီဖြစ်လာတဲ့တရားလည်းဘယ်လဲသွားထည့်မလို့သင်္ခတဩလာရိကပြိဿသမုပ္ပန္နစကလုံးနေရင်းနှီးအောင်လုပ်တာနော်သင်္ခတဩလာရိကပြိဿသမုပ္ပန္နဩလာရိကဆိုတော့ဒုက္ခမနဲ့ဆန့်ကျင်ဘက်မတော်နတ္တလက္ခဏာတုတ်ကိုညွှန်နေတာဒီစကလုံးတွေပါပြီးသား ဟိနံဝါပဏိတံဝါဩလာရိကံဝါဒုက္ခမံဝါဆိုတာဟုတ်လားဩလာရိကဆိုတာကြမ်းတမ်းဟုတ်လားဒုက္ခမဆိုတာတိမ်မွေ့နုညံ့လောဘဒေါသဆိုတာတိမ်မွေ့တဲ့တရားလားကြမ်းတမ်းတဲ့တရားလားကြမ်းတမ်းတဲ့တရားပြီးရင်ကြမ်းကြမ်းထမ်းတာဒုက္ခဖြစ်အောင်အကြောင်းတရားအနေနဲ့လည်းပဲသူကလုပ်ခဲ့အောင်မှာဟုတ်လားအဲဒီလိုဘုံဘုံတို့စဉ်းစားပြီးတော့ဒီဥပိ္ပခာတရားလေးကတွေးလိုက်တင်တွေးခြင်းအတွေးထဲမှာလောဘဒေါသမဖြစ်အောင်ဘုံတို့နော်အတွေးကိုတည့်တည့်ကြည်နိုင်လို့ ဟုတ်လားလောဘဒေါသမဖြစ်တဲ့အနေအထားလေးကိုမခေါ်ဘူးမုံမြတ်တဲ့ဝိပဿနာတရားဥပေက္ခတရားအဲ့ဒါလေးကတော့ဘယ်လိုလဲအေတံတန်တံအေတံပဏိတံယတိတံဥပေက္ခနော်ဒါလေးကငြိမ်သက်တယ်ဒါလေးကမုံမြတ်တယ်ဘာလေးတုံးဒါလေးဆိုတာဒီဝိပဿနာတရားဥပေက္ခတရားဒီအတိလေးကဒါတရားအထုတ်နေတဲ့အနေအထားလေးနဲ့ရှင်းပြီးတော့နားထောင်ရင်ဒီတရားမျိုးကအလွန်ရတာရှိဟုတ်လားဒါလေးကဘာလို့ငြိမ်သက်တယ်မုံမြတ်တယ်ကောင်းလိုက်တာဒါကောင်းတယ်ဆိုလိုတာကအကျဉ်းမြင့်ဖုံဖုံနားလေလိုက်တာလား ကိလေသာတရားတွေဖြစ်ရတာမကောင်းဘူးကိလေသာမဖြစ်ဘူးနဲ့ငြိမ်ငြိမ်လေးနေရတာကောင်းတယ်လို့စဉ်းစားလိုက်တာဒါတွေမကောင်းဘူးနော်ကိလေသာတရားကိုလို့စဉ်းစားလို့အကြောင်းကြောင့်ဖြစ်လာတာပါအမြဲတမ်းတည်တဲ့အနေနဲ့တရားမို့ငါကလည်းပဲမင်းသားငါမင်းမင်းသားငါဖြစ်အောင်ထိုင်ဆောင်နေမှာဆိုလောဘဒေါသဖြစ်အောင်ထိုင်ဆောင်နေရလဲမရှိဘူးနော်ရုပ်တရက်လေးပေါ်ပေါ်ပေါ်ပေါ်လာပြီးတော့ပျောက်ပျောက်ပျောက်ပျောက်တော့သွားတဲ့တရားသူ့ကိုဘုံဘုံတို့ကောင်းကောင်းနားလည်အောင်ကြိုးစားတဲ့သဘောအဲ့ဒါလိုဘုံဘုံတို့အမှန်ကန်စဉ်းစားဆင်ခြင်ပြီးတော့ကြိုးစားလို့နှစ်သက်ခြင်းမနှစ်သက်ခြင်းငြိမ့်သွားတယ်ဆိုတာကြဘလို့ဥမာပေးလို့ နော်တဏီကုံလုံးမီးဖုတ်ထားတဲ့တန်အိုးကင်းရဲတောက်အဲ့ဒီပေါ်ရေပြောင်လေးတစ်ထောင်နှစ်ပြက်ကြာရှင်းဆိုဘယ်ရောက်တော့မသိတော့အမွေလေးထောင်းလိုက်ထားပြီးတော့ရှာလို့တွေ့သေးသလားမတွေ့တော့ပျောက်သွားနော်ပျောက်ပုံကိုမြန်မြန်ဆန်ဆန်ဖြည်းဖြည်းချင်းအချိန်ယူပြီးတော့ပျောက်တာမဟုတ်ဘူးတော့အခုအခုအဲ့လိုဆင်ခြင်အခုကိုပျောက်ဘူးဟုတ်လားအဲ့ဒါဥမာဘယ်နှမျိုးတောင်ပြော6မျိုးတောင်ပြောတယ်နော်အလွန်ပိုးများလိုက်တဲ့ဥမာလေဟုတ်လားမျက်စိကိုပိတ်တကယ်သူဖွင့်တကယ်သူဟုတ်လားပြီးတော့လက်ဖြစ်တီးတကယ်သူ ကြာပဲလေးစောင့်နေတာပေါ်မှာရေပေါက်လေးကြားတဲ့ကဲဆိုတတွေးထွေးတဲ့ကဲဆိုလက်ကိုကွေးတဲ့ကဲဆန့်တဲ့ကဲဆိုနောက်ဆုံးကတော့တန်ဦးကင်းမီးဦးကင်းပုံကိုရေပေါက်ကြားတဲ့ကဲဆိုဒီလိုလေးမြတ်စွာဘုရားဥမာပေးဟုတ်လားအဲ့ဒါပါတော့ဆိုတော့အရိယာတို့ရဲ့သာသနာမြတ်စွာဘုရားရဲ့သာသနာမှာမြတ်စွာဘုရားဆုံးမထားတဲ့အိန္ဒြေဒွါရပါတော့ကောင်းကောင်းဆောင်ရှောက်ဒိမ့်ဒိမ့်နီးဟုတ်လားအဲ့ဒါဘုန်းတော်ကသောတော်တရားကိုပြန်ပြီးတော့ပြောကြမယ်နော်သောတော်ကမူရင်းတုတ်တာပါတော့ဒုက္ခဝိဟာရတုတ်နဲ့ဒုက္ခဝိဟာရတုတ်နော် တရားနှမျိုးနဲ့မြန်နေမယ်ဆိုရင်စင်မရဲ့တရားလေးနဲ့ဖေတရားနှမျိုးတော့အခုပြောခဲ့တဲ့မျက်စိနာနာတရားကိုစိတ်ဆိုတဲ့အိန္ဒိယ6ပါးကိုနိမလမ်းမှာအဆောင်ရှိတဲ့ဘူးမထိမ့်တဲ့တဲ့ဘူးတော့မြင်ချင်းကြားရင်နှမ်းရှုစားတော့တွေ့ထိတွေ့ကြံခြင်းဒီဟုသောအကြောင်းကြောင့်အမြဲတမ်းအကုသိုလ်တွေဒလဘွားလောဘဒေါသဒလဘွားနဲ့နေနေရတဲ့အနေထားဟုတ်လားပြီးတော့ပါတယ်တော့အစာအာဟာရမှာအတိုင်းရှိမသိဘူးဘလို့ရည်ရွယ်ချက်နဲ့စားတာလဲဘလို့စားနေတာတော့ ဘာမှနောက်ဆက်တွဲလည်းမသိအကြောင်းတရားမသိအကျိုးတရားမသိဝူရူဝါလာစားနေဟုတ်လားအကျိုးတရားကိုသိပြီးတော့လည်းစားပါစားပြီးရင်ဘာဖြစ်မှာတော့စွမ်းဟုခေါ်မိပြီးပစ္စည်းကသူကြီးဘာသာတည်နေပါမူယွန်ရှာဘွယ်မျိုးမဟုတ်နိုးလေပုတ်သုံးညင်ဟောင်းဤကိုကောင်နဲ့သုံးဆောင်သမှုအကြောင်းပြု၍ခုမကြာမောသူ့သဘောသူလင်းစောပျောက်ပြင်ကင်းစွင်ကွယ်သည်ထွီဝဲရာဖြစ်တော်မူတာလည်းအဲ့ဒါသူ့ရဲ့အကျိုးကျေးဇူးပဲ အဲ့ဒါဆင်ဆင်ခြင်းစားရင်အဲ့ဒါဘောဓနာပတ္တိညုတာဖြစ်မှာနော်အဲ့ဒါမဆင်ခြင်းပါလားတတ်မဲ့မှုကတတ်လာမလုပ်လို့လုံးနေမှမသိဘူးကိုကကိုဟုတ်လားအဲအဲ့ဒီလိုမျိုးဘုံဘုံတို့တရားနှမျိုးနဲ့ပြည့်စုံလို့သွားမှာတော့နော်ဒိဋ္ဌေဝဓမ္မေဒုက္ခံဝိရတိလောလောဆယ်တဲ့ဆင်းရဲနေရလိမ့်မယ်တာဝိကတာတာဥပ္ပယံတာတပရိလာနော်ပင်ပန်းခြင်းပူလောင်ခြင်းနော်ဆင်းရဲခြင်းနဲ့တကွာဆင်းရဲနေရပြီးတော့ပါတော့ခန္ဓာကိုယ်ပျက်စီးလို့တရားပြီဆိုရင်ယုံညံ့တဲ့ဘဝကိုရောက်လိမ့်မယ်ဒါပဲတုတ်တန်ရဲ့အချုပ်တော့ ဒုက္ခဝိဟာရတုတ်တန်ရဲ့အချုပ်နော်အဲ့ဒီမှာအကြိုက်တဲ့စကားလုံးလေးတွေကနော်ကာယဒုက္ခစေတောဒုက္ခဒုက္ခတော့အဓိကစတိကိုယ်လည်းဆင်းရဲစိတ်လည်းဆင်းရဲဆင်းရဲပဲရလိမ့်မယ်ဒဏ်ရှာမနေနာအာယေနဒဏ်ရှာမနေနာစေတတ်ပါပူလောင်သောကိုပူလောင်သောစိတ်နဲ့နေရလိမ့်မယ်ဒုက္ခဝိရဒတုတ်ကြတာအဲ့ဒါနဲ့ပါတော့ဆန့်ကျင်ဘက်နော်အိမ်တွေကိုစောင့်စည်းပြီးတော့တတိလေးနဲ့နေမယ်အစားအသောက်မှာအတိုင်းရှိသိမယ်ဆိုရင်တော့လောလောဆယ်လေးချင်းရတာတာနေရမယ်သိရင်လည်းကောင်းရမြတ်ကိုရောက်လိမ့်မယ် နော်အပူလောင်သောကိုမပူလောင်သောစိတ်ဖြင့်နော်ချမ်းသာသောကိုချမ်းသာသောစိတ်ဖြင့်ဘဝမှာနေရလိမ့်မယ်ဒါတပည့်တိုင်းလည်းကြည်ပြီးတော့မြတ်စွာဘုရားတိတိကျကျဟောပြထားတာဟုတ်လားအဲ့တော့ဘုံဘုံတို့ရဲ့ဘုရားပုံမှာဘယ်လောက်ယုံကြည်သလဲဆိုတဲ့စိတ်ဒါလည်းအရေးကြီးတာပဲနော်ဟုတ်လားဒီလောက်ကြီးတော့ရှေ့မတင်ပါဘူးလို့မတွေးနဲ့ဟုတ်လားပြတော့ပါတော့ဒီပြောထားတဲ့စကားတွေကိုအကျိုးတဲ့အကြောင်းနဲ့တဘာဝဆိုင်တွေးတောဆင်ခြင်တတ်တဲ့ ယောနိသမလတိကာလဉာဏ်ပညာရောမလိုဘူးလားလိုတယ်အဲ့ဒီလိုမျိုးတရားတရားယောနိသမလတိကာလဒီတရားနှစ်ပါးဥရှိပြီးတော့ဒီဒေသနာကိုဘုန်းဘုန်းတို့မှတ်သားပြီးတော့ဩငါဘဝမှာနော်စင်စင်ရဲနေမယ်ဆိုရင်နော်ဘယ်လိုသွားမလဲချင်းချမ်းသာသာနေမယ်ဆိုရင်ဘယ်လိုသွားမလဲဆိုတာလေးကိုဘုန်းဘုန်းတို့ပြီးပြီးပြင်းပြင်းဒီဒေသနာရသိဖို့မလိုဘူးလားသိတယ်သိဖို့လိုတယ်ဟုတ်လားဒါကြောင့်ကိုကိုကိုမရှင်းရဲအောင်ချမ်းသာအောင်နေနိုင်ကြပါစေလို့ဘုန်းဘုန်းတို့ဆန္ဒပြုပြီးတော့ဒီကနေ့ဂျိုးပန်းအထောက်ကြရတော့ဒါနသီလသွားရီပညာ ကုသိုလ်ကောင်းမှုအစွတ်စွတ်တို့ရဲ့စွမ်းတတ္တိကြောင့်ဘုရားတပည့်တော်တို့သည်မဲ့ညာပုညမျက်နှိပ်ပံကိုလင်းမြန်ထုတ်ချောက်မျက်မှောက်ပြုရစေကုန်သောဟုပတ္တနာအောင်စုပြုကြကုန်ရာတည်း